ခုလိုသတိပ္ပံဘာဝနာတရားတွေအားထုတ်ရမှာတချို့ဆိုပုဂ္ဂိုလ်ကသူတို့ရဲ့နှုတ်ငါလာတွေကအစည်းသားပါနဲ့ဆိုတဲ့စကားလုံးကိုသူသိကြကြကြအောင်ဘာဖြစ်လဲဆိုတော့စည်းသားကဉာဏ်ဖြစ်တယ်ဆိုတဲ့အစွဲရသူကကတ်နေတာ လေးစားလို့ရှိရင်အသိဉာဏ်ဘယ်ကလာမလဲဆိုတဲ့တုတ်ပြမေးခွန်းတွေလည်းပဲမေးကြပါတယ်။ဟုတ်လားစိတ်ကူးစိတ်သားနဲ့တွေးဆပြီးတော့ယူရတဲ့သဘောတရားတွေကိုတော့စေစားနိုင်မှသဘောပေါက်ပါတယ်။သူတို့သဘောပေါက်တယ်ဆိုတာတော့ တကယ်သိလို့တဲ့အဖြစ်တွေသဘာဝကျကျတွေ့တဲ့အနေမျိုးတော့မဟုတ်ပါဘူးသဘာဝတရားလိုလိုပေါ့လေအယောဆောင်လေးနဲ့မြင်လာပါပဲသတ္တတကိယာတွေနဲ့မြင်လာပါအထင်အထင်ကိုအမြင်လို့လုပ်ပြီးတော့အဲ့ဒါကိုပဲသူက စေစားဆိုင်မှာအကြည့်ညာဖြစ်တာမစေစားဘဲနဲ့ဘယ်ကညာဖြစ်နိုင်ပါမလဲဆိုတာပါဘယ်ကညာဖြေရနိုင်ပါမလဲဆိုတဲ့အဲ့ဒီလိုမိကုန်းလေးရေးကြပါလားဒီလေးအဲ့ဒီမိကုန်းရဲ့အဖြေလေးဘုရားရှင်းပြကြပါလားညာရဲ့အကျိုးအစားတွေကို အကြည့်ရများဘယ်လိုမျိုးအကျိုးသာရှိတယ်ဆိုတာနားမလည်လို့ရှိရင်တော့ဒီလိုပဲဖြစ်တတ်ပါလားဆိုင်ကဆုံးမှာပြထားတာတော့အကြည့်ရဟာ၃ရုပ်၃ဆရှိပါတယ်ဒီသုတ္တမယညာနာဆရာဆရာကြီးဆံက ရှားကြည့်လို့ဒီရှားလို့ကြည့်ရတဲ့ညာမျိုးပေါ့သို့မဟုတ်သာဝကသာဝကလို့ကြားကြည့်ရတဲ့ညာမျိုးပေါ့ဒါမျိုးတော့သုတ္တမယညာနာခေါ်ပါတယ်ရှားကြည့်ညာနဲ့ဒါတော့ကလေးအစကြည့်လာကလေးစလုံးလေးတွေမကြည့်သေးဘူးဆိုလို့ရှိရင်ရှားရ စလုံးလေးတွေသိကြတာသံတွက်ဒီပေါ့ဆရာကြီးဆန်းကြားကြည့်ရလို့ရှိရင်ကလေးတွေအထုလိုက်ပြီးတော့အတန်ဒီပါဒီထွက်တတ်ပါလားဒီချိန်မှာများတဲ့ခါကျတော့အတန်တွေလေးတွေမှန်းလာပါတယ်ဆရာကြီးရောကြားကြည့်ညာခေါ်ပါတယ်အဲဒီကြားကြည့်ရတာဖြစ်ဖြစ်သာဝကပဲဖြစ်ဖြစ် လေးလေးတစ်ခုလောက်ပြီးပြီဆိုလို့ရှိရင်အဲ့ဒီလေးလေးပြီးပြီးတော့ကိုယ်တိကျလဲပါလေစေစာတွေးခေါ်ပြီးတော့ဒီလိုရတဲ့ဉာဏ်တွေကတော့စေတံရဉာဏ်ခေါ်ပါတယ်စေတံရဉာဏ်တော့စေတံရပညာလို့လည်းခေါ်ပါတယ်နောက်ဘာဝလမယညာကဘာဝလမယညာဆိုတာကတော့ ခြေခံကုသိုလ်ဒီလာတွေပြည့်စုံပြီးတော့ဒီရဲ့စိတ်ကလေးတွေဒီရဲ့ခြေနဲ့မလူးကြီးရအောင်တန်တန်ရှင်းရှင်းလေးရှိအောင်အဲဒီစိတ်ကလေးတွေရဲ့တန်ရှိအောင်ဘယ်မှာဆုံးပြုလုပ်ပြီးမှအဲဒီတန်ရှင်းတဲ့စိတ်ရှင်တိုင်းမှာပေါ်လာတဲ့ဉာဏ် အဲဒါဘာဝနာမြတ်ဉာဏ်ခေါ်ပါတယ်ဘာဝနာဒီစိတ်ဆင်ကြအောင်ပြုလုပ်ပြီးမှဖြစ်ပေါ်လာတဲ့ဉာဏ်မျိုးပေါ်တယ်လို့ဒီဉာဏ်မျိုးအဲဒါကတော့စိတ်ကလေးဆင်ကြအောင်လုပ်နေဖို့ပဲဒါဆိုတာ အခုပြိတံဘာဝနာတရားအထုတ်တယ်ဆိုရင်သင်ကြားထားတဲ့အတိုင်းဖြစ်တိုင်းမှရှိသတိကျဆိုတာပါလေ။ဒီလည်းမှရှိ၊စားလည်းမှရှိ၊နားလည်းစားလည်းထိလည်းကြည့်လည်းကိုယ်လည်းဆန်လည်းစောင်းလည်းငယ်လည်းကြော်လည်းလမ်းလည်းချလည်းစိတ်တော်ဖတ်တာမျိုးလုံးပိတ်တော်ခွင့်တော်အစားပါ။ဒီဟိုလေးတွေမချမ်းအထုဆမှာတော့အကုန်လုံးဖြစ်တဲ့ဟာတွေမှတ်နိုင်တော့ နည်းနည်းစတာကိုထိုင်နေတော့ခါမှာဝမ်းပဲဆိုင်ပြီးတော့ခုံလည်းခုံလည်းပြင်လိုက်ပြင်လိုက်သမုတ်နာတိဝနေပြီးတော့ဝင်လေထွက်လေပေါ့နည်းနည်းစပါတယ်တော့မခက်ဆံမှာတော့ကိုယ်စိတ်ကိုမထိုင်နိုင်ဘူးပေါ့စိတ်နဲ့ထွက်လေပမာဏမသိစကားကလည်းဆံမလို့သိပါတယ်အတော်လေးကြာပြီးမှဆံမသိ ဒါပေမဲ့ထွက်မှကြည့်လာတော့တော်လာပြီစိတ်ကမငြိမ်ဘူးဟွန်းတောင်ရောက်ရောက်ရောက်ရောက်ရခတ်တယ်ဆိုတော့ဒီလိုကြည့်လာတော့တာပဲအစိတ်ကြီးထွက်နေတယ်ဆိုတာပေါ့ထွက်တာကောင်းတယ်မကောင်းဘူးဆိုတာလည်းခွဲခြားပြီးတော့သိလာတော့စိတ်ကလေးမထွက်ရအောင်ပေါ့လေဒီသန္တာကြည့်လာတယ်မထွက်ရအောင်လည်းကြိုးစားလာတယ် တော့ဆန္ဒပြုတဲ့အတိုင်းဖြစ်တိုင်းမှရှိဆိုတာအဆက်ပြီးတော့စိတ်သားကဆွဲဆွဲရှိတဲ့အခါတတိလေးတွေဖြစ်လာတယ်။တခြားတော့လည်းစိတ်ကလည်းမသွားတော့ဘူး။အသက်ရှင်တဲ့စိတ်ကလေးတွေပေါ့။ဓမ္မရဆိုအချိန်ပေါင်း60မိနစ်နဲ့မှအဲ20ကမှဒီကြိမ်ကြတွေ့ရင်တော့ဓမ္မရမှာ ပါဝနာစိတ်လေး30ရတယ်။9မိနစ်ဆိုဘယ်လောက်တနည်းဆိုဘယ်လောက်ဆိုတာကိုလေ့လာလေးတွေဆက်ပြီးရှုရတာဒါလေးဖြစ်လာတော့ပေါ်လာဆောရချင်းချင်းဖြစ်လာတော့အဲ့ဒီစိတ်မျိုးလေးကြီးများလာတာဟောလေတော့အဲ့ဒီတရှိတဲ့စိတ်လေးများအောင်လုပ်ရနေပြီးတော့တကယ်သဘာဝအဖြစ်တွေကို မတွေးရမဆရမဆရပဲတော့ဗောလေမတွေးတော့ရပဲတော့ဗောလေအလိုလိုရှင်းလာတာအလိုလိုသိလာတာဆိုတော့ဖြစ်လို့ဒီလိုဘာဝနာမရညာနာခေါ်တယ်ဘာဝနာပညာလို့လည်းပဲခေါ်တယ်ဒီမှာလေအဲလိုသုံးစားရှိတယ်ဆိုတာနားလည်ရပါတယ် ပါဖြစ်ဖြစ်ဒီရွေးတစ်ခုနဲ့ဒီလိုလိုရှိဒီကြိုရလိမ့်လို့ဆိုတဲ့စေစားမှုလည်းပါလေဒီကြိုရလို့လို့ရှိရင်ဒီကြိုရကြီးရဲ့အကြောင်းကိုဘယ်လိုလုပ်ရသလဲဆိုတာပေါ့လေနီလန်းရှားတာပဲအဲနီလန်း ရယူရတာပဲအဲဒါမျိုးကိုတော့စာပိုင်းပေါ်ဥက္ကဟလို့ခေါ်ပါတယ်စိတ်ကြေကြေကျွမ်းတာမဟုတ်လူရင်းလေးတော့ပဲဥက္ကဟကဒီကောင်းစဉ်လေးတော့ကောင်းစဉ်လေးတော့နားလည်ဖို့သူဟာချင်းသတိကံဘာဝနာတရားကြီးအထုတ်ရတယ်ဆိုတာ ရှုခွက်အာယုံက၄မျိုးပဲဆိုတာပါလေ။ကာယကတစ်မျိုး၊ရုပ်စုကရုပ်ဘောကတစ်မျိုး။ကောင်းဆိုခံစားမှုဝေဒနာကတစ်မျိုး။စိတ်ကူးစိတ်ကောင်းကတစ်မျိုးနဲ့အထွေထွေဓမ္မကတစ်မျိုးဆိုတာပါလေ။ရှုစရာအာယုံ၄မျိုးတော့အချင်းချုပ်ကြည့်နားလည်ရတယ်။ အဲ့ဒါကြီးကောင်းလို့လို့ရှိရင်ကျုံနေလာပါပဲကျုံဆိုတာမသိတတ်ဘူးအချိန်ခံတတ်တယ်နာဆိုတာသိတတ်တဲ့တရားဆိုတာသူတို့မှာရှိနေတဲ့ဆယ်ခုသဘာဝလေးတွေလည်းအမြဲတမ်းနားလည်ရပါတယ်ဒုက္ခဘောကပဲနတ်ဘောကပဲဒါလည်းဥက္ကဟပါပဲ မရှိလို့ရှိရင်မေးရပါတယ်ပြိပု္ပ္ပာဆိုတာပေါ့ဆရာနဲ့ဆွေးနွေးရပါတယ်ဒီချက်ဒီချက်ဒီတော့ကိုယ်ညာနဲ့စဉ်းစားကြည့်တဲ့အခါနားတော့နားထောင်တယ်ဒါပေမဲ့လူကုသမြင်တာမရှင်းဘူးဆိုလို့ရှိရင်ကိုယ်အတွေးခေါ်လေးနဲ့ပေါ့လေစဉ်းစားလို့မရဘူးဆရာနဲ့ဆွေးနွေးရတယ်အပရိပု္ပ္ပာခေါ်ရတယ်တော့စိတ်တိုးချဲ့ပြီးတော့ပေါ့လေဒီယုံနာတရားတွေဟာ မျက်စိနာနာနှာခေါင်းရှာကိုစိတ်ခေါ်တဲ့ခန္ဓာတော်၆ပါးမှာအတိတ်ကခေါ်တဲ့အာရုံ၆ပါးတိုက်ဆိုင်တိုက်ခိုက်လာပြီဆိုလို့ရှိရင်အပွင့်တခန္ဓာအတိစိတ်ကဒီလိုတဲ့ဘောခံစားတဲ့ဘောဒါလိုရင်းမှာပဲတရားထုတ်တဲ့ခါမှာတော့ဆက်တာဒီလိုသိကြပါလေ။ဒီတရားဟောနေတာ အဲ့ဒါဒီကြည်ကြားနေတော့အဲ့ဒါဒီစိတ်နားထောင်ရတယ်အဲ့ဒါဥက္ကဟပေါ့အဲ့ဒီပရမသုံးကြည်ကြားအဲကိုယ့်အကိုကိုယ်ရာလေးနဲ့စဉ်းစားကြည့်တယ်ကမဖြစ်ဘူးဆိုလို့ရှိရင်ဆရာနဲ့ဆွေးနွေးရတာပဲသို့မဟုတ်တတိလာနေတဲ့ပုဂ္ဂိုလ်နဲ့ဆွေးနွေးရတာပဲအဲလိုသူတ္တကြီးရညာကြီးပါသွားပြီကိုယ်တိုက်တာနဲ့ကိုယ်စဉ်းစား ကျေစိတ်တော်ရခြင်းလည်းပါတော့ပါပြီဒီမှာအဲဒါတော့အရှင်းကတော့ဘာမှမဟုတ်သေးပါဘူးသူကတော့ဟင်းရှုစရာအာယုံကြီးကဒါဒီဒါဒီဆိုတာပေါ့လေသလုံးပဲကြည့်ပြီးတော့တော့အဲဒီအရှင်းလေးကိုစထည့်ရပါလေသူကပြီးတော့ဒီတရားတွေဟာသိရမယ့်တရားတွေဆိုတာပေါ့လေ သုံးပါးကိစ္စထဲထဲတရားတွေသိရမှတရားတွေသိရမှတရားတွေဆိုရင်သိရမယ်တရားတွေဒီလိုလည်းနားလည်ရပါတယ်အဲဒါလေးစာဝန်းတော့ရှိရပါတယ်အဲဒါကြီးဘာလို့ရမလဲဆိုတော့စိစားမှုကြီးပေါ်လာလို့ရှိရင်လည်းဆရာနဲ့ဆွေးနွေးရပါတယ်လို့ဒါရှိစရာကြားရရှိရမယ်တရားတွေဆိုတာဆရာကရှင်းပြတဲ့အခါကျတော့သိနာလည်သွားပါတယ်လို့ ပထမပိုင်းကတော့အဲ့ဒီကစပါတယ်ကွာဥက္ကဟဥက္ကဟပြိပု္ပ္ပာတဲ့ကွာအချင်းချုပ်သူခွင့်အာယုံလေးပေါ့လေနားလည်ရပါတယ်ဒီစင်းလေးရှိရင်ဆွေးနွေးရပါတယ်ပြိပု္ပ္ပာဆိုတာကဉ္စတေချာပြရာဝတိဘာမှာ အချမ်းကျေလေးလို့ရှိရင်တော့ဘုရားတရားကြည်ရပါကနာလေးဆိုတာပေါ့လေဒီကနာဒီကနာသုံးနာစသည်ပေါ့လေဒါပဲသိရပါတော့ဆရာကြီးတို့ရာရာကြီးတို့ထောင်စသည်ပေါ့လေသူအမိလေးတွေနဲ့သိကြပါတော့ဒါဥက္ခလို့ခေါ်ရတယ်မရှိလို့ရှိရင်ဆရာလည်းသူလေးရပါတယ်ဒါပရိဘုတ်္ဓခေါ်ပါတယ်ဒီမှာ ကနတိကြပါဆိုလို့ရှိရင်အပေါင်းအနှုတ်အမြောက်အစားဆိုတာပါအယုဂန်တိုင်းဆို၄မျိုးရှိပါတယ်အပေါင်းဆိုရင်ဘာနဲ့ဘာနဲ့ပေါင်းရင်ဘယ်လောက်ရတယ်ဆိုတာပါဘုရားပြည့်ပြည့်နဲ့၆နဲ့ပေါင်းရင်၈ရတယ်ဒီလိုကြီးပေါင်းရင်၈ရတယ် 35နဲ့ပေါင်းလို့ရှိရင်ရှိရတယ်ဆိုတာပေါ့။အဲဒီအပေါင်းကြီးလည်းသိရပါတယ်နော်။ဒါရှိပဲပါ။အဲတော့ရှိထဲမှာလေးလို့ရှိရင်လေးချတယ်အလုံးလက္ခဏာလို့ပြောတယ်။လေးကိုအဲလေးကိုနှစ်လည်းကြောင်းလည်းလို့ရှိရင်ရှိရတယ်ဆိုပြီးပါတယ်။ရောက်ပြီပေါ့။ ရှိခုကိုပုံလိုက်လို့ရှိရင်လေးပုံရအောင်ပုံလို့ရှိရင်ဒါနှစ်နဲ့အစားပြီးတော့ပုံလိုက်လို့ရှိရင်လေးပုံရတယ်ဆိုတော့စားတဲ့ဤဒီရောလည်းဒါရဲ့အခြေခံသိကြပါအဲဒီလိုဥက္ကပြုဥစ္စာနားလည်သွားပြီဆိုလို့ရှိရင်ဘယ်လိုပေါင်းရလဲဘယ်လိုနှုတ်ရလဲဘယ်လိုပြောရလဲဘယ်လိုစားရလဲ တစ်ဆင့်တရားပါလေတယ်။အဲသဝနာလို့ခေါ်ပါတယ်။အဲဒီလိုကဏ္ဍတွက်တဲ့နည်းတွေပေါ့လေ။ဒီကြာပြတဲ့အတိုင်းပေါ့လေ။မထထားပါလေမမိမပြောရအောင်ပေါ့လေ။ဒါသဝနာခေါ်ပါတယ်။အဲလိုနည်းတွေကြားလာပြီးတော့ ဖြစ်တဲ့နည်းတွေမမေ့ကြောက်ရအောင်သိထားပြီဆိုရင်ကိုယ်တက်ခွင့်ကြုံတဲ့အခါမှာပေါ့လေတွေ့ရတယ်သမသနာခေါ်ရတယ်လက်တွေ့သမသနာဆရာဆရာပေါ့လေအပေါင်းအလုပ်အမြောက်အစားပေါ်ကြမှာစာပြထားတဲ့ဤတိုင်းဟာတဏှိမတိုင်တွေ့တော်လို့ရှိရင်အဖြေကထွက်လာတာပဲဒါပฏิဝေဒ ဖြည့်ရှိလာတာပဲမှာအဲ့ဒီသဘောလေးတွေကဒါအစဉ်တိုင်းပါပဲဟိုတရားထုတ်တယ်ဆိုတာဒီကံကတက်တယ်လို့ပါပဲကဏ္ဍကြီးရေးထားရမယ်ကဏ္ဍအခြားကိုနားလည်ရမယ်ကိုယ်ကအခြေရုပ်အပေါင်းအလုပ်အမြောက်အစားဒါတွေအခြေခံနားလည်ရမယ်အတိမေးရမယ် ဘယ်လိုပြန်လိဘယ်လိုပေါင်းရတယ်ဘယ်လိုနှုတ်ရတယ်ဘယ်လိုပြောရတယ်ဘယ်လိုစားရတယ်ဆိုတော့တစ်ခါတစ်ဆင့်သဝနာဆိုတာဒီရမှတ်သားထားအဲလက်တွေသမသနာဆိုတာဟောဒီတွေ့ရတယ်သမတစ်ချက်ချင်းနဲ့အဲတွေ့လို့ရှိရင်တွေ့လို့မှလို့ရှိရင်အဖြေမှထွက်လာတာပဲဒီကနဝုသတ္တကိုထွက်တဲ့အခါအဖြေမှထွက်ရှင်လို့ရှိရင်တော့တွေ့တယ် ရှင်းစားနေလို့မရဘူးရှင်းစားနေလည်းချီကုန်လာချိန်ဖြုတ်ကြည့်တာဖုတ်တယ်အချိန်ကိုဖြုတ်ကြည့်တာစိတ်သဘောတော်လေးတွေသိပြီးတော့ပေါ့လေအခုလိုသတိတော်ဘောလည်းတရားတွေအထုတ်တယ်ဆိုရင်အထုတ်ရမယ့်တရားတွေမှတ်ရမယ့်တရားတွေကဘာတွေဘာတွေဆိုတာပေါ့လေရှင်းချုပ်လေ့လာဥက္ခမတိဝေးရတယ်ရှင်းရတယ်အဆရာကြီးကခုနေတဲ့ပြန်ဆွေးနွေးပြီးတယ်တရားစစ်တယ်ဆိုတာ တော့ဒါတွေကြည့်အောင်ဘယ်လိုမှရတယ်ဆိုတော့သဝနာဆိုတာအထုတ်တဲ့နည်းဟွန်းတိတိချာမှရတယ်ယူတိတိမှရတယ်ဆိုတော့ယူတိတိလို့ရတယ်သိသက်သက်လို့ရတယ်ဉာဏ်နာလို့ရတယ်စသည်ပေါ့လေဒါတွေလည်းပဲနာချပြီးတော့ဖတ်သားရတယ်အဲကိုယ်ကိုယ်ရင်လုပ်ပြီးဆိုလို့ရှိရင်ညွှန်ကြားတဲ့အတိုင်းယူရမယ်သိကြရမယ်ဉာဏ်နာလို့လုံးဝအိပ်ကိုရှိဆံရည်ကျန်တဲ့ချိန်မှာအလုပ်ကိုယူရမယ် သဝေသမှာကနဘုဒ္ဓကိုတွတ်တော့မယ်ဆိုလို့ရှိရင်ဒီအခြေရောက်ဘုဒ္ဓအရေးကြီးတော့သူတော်ဘာမှမဆိုင်ရခြေနဲ့တော့လည်းကိစ္စတွေဘုဒ္ဓဥဒ္ဓဘာဝနာတရားလည်းခြေနဲ့တော့လည်းကိစ္စတွေဆိုတော့ဘာမှဘုရုပ်တရားကိုဒါပဲသိထားမှာပဲဒီမှာကနဘုဒ္ဓတစ်ချက်ချင်းနဲ့တွတ်နေတယ်ဘောလေသူကလည်းပဲတစ်ချက်ချင်းလည်းပဲဖြစ်တိုင်းကိုယ်ရဲ့စိတ်ကိုပေါ်တဲ့အာယုံပေါ်ရမှာဘောလေမလို့ရအောင်ဘောလေ အထုတ်နေရတာသမသနာဆိုသမသနာဆိုတာသုံးသက်တယ်သုံးသက်ဆိုတာထိပါတယ်ပုတ်တိုက်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ထိတိနေနေပုတ်အရုံးနဲ့စိတ်နဲ့ပုတ်တိုက်တယ်လို့ဖြစ်သွားအဲ့ဒါလောက်အောင်ထိတိကိုပုတ်တိုက်နေပြီဆိုလို့ရှိရင်တော့ပฏิဝေဒဆိုတာအခြေထွက်လာတာပဲဒါရုပ်ဒါနာခေါ်တော့ဒါအကြောင်းဒါအကျိုးဆိုတာပေါ့လေနောက်ဆက်အားထုတ်လို့ရှိရင်ကြောင်းကျိုးတဲ့ယုံနာတရားတွေရဲ့ အမျိုးမျိုးကြောင်းကျပုံကြီးပေါ့လေဒါလေးအခြေလေးရထွက်လာတာအဲ့ဒီသဘောလို့ပါကျွန်တော်ဒီခါမျိုးမှာခုနသိပ္ပံပညာရေးလောကီပညာရေးသင်တဲ့အခါမှာအတွေးအခေါ်တွေထည့်လိုက်လို့ရှိရင်တော့ဘယ်တော့မှမရဘူးတက်တက်လို့အားထုတ်ဘယ်တော့မှမရဘူးအဲ့ဒါသနာနဲ့ထားပါဒီတော့သိချာပညာမှာ လူရင်းချုပ်လိုက်လို့ရှိရင်ကြွရင်းနဲ့အဖြေမှာဒီနှစ်ခုပါပဲအဲဒီခုရလည်းပဲအဖြေပန်းအဖြေပန်းတဲ့ဇနီးရဖို့အရေးကြီးပါတယ်ကျန်ဒီကျက်ကြရနာနားလည်ထားပြီလို့ရှိရင်ပု္ပ္ပာတိကိုတွတ်တော်မယ်ဆိုလို့ရှိရင်ကိုနားလည်ထားတဲ့အတွက် အတိုင်းပေါ့လေတတိတိဆက်ပြီးတော့ဒါအရှင်စောတဲ့မင်္ဂဝလာကွဲပေါ့တစ်ချက်တွေ့လို့ရှိရင်တစ်ချက်သာပြန်မှန်တော့တာပဲတစ်ချက်တွေ့တစ်ချက်သာပြန်မှန်တယ်တတိလေးဆုံးရတော့အရှင်မကြီးထွက်လာတာပါဒီတော့အဖြေမှရလို့ရှိရင်အဖြေကိုဘာမှသူးဆိုင်ဖို့မလို့ ဒီအချိန်မှာရလို့ရှိရင်ဒီနေ့တိုင်းတွေ့ရင်ရနိုင်တယ်ဆိုတဲ့အသိစိတ်ဓာတ်နဲ့ဟောယုံကြည်ချက်နဲ့တွေ့တာလေဒါပဲဒါတော့ကနဗုဒ္ဓကိုတွေ့တဲ့အခါတကယ်အချိန်မှာရလို့ရှိရင်ဟုတ်လားအချက်ကြီးကိုစကြနနာရှိပါစသင်ပြီးတော့နေမယ်မရှိရင်မင်းတနည်းဝင်စကြနနာလေ့လာပြီးတော့မှတ်သားပြီးတော့လည်းတွေ့လေ့ကျင့်လို့အဲလေ့ကျင့်လို့လို့ရှိရင် ဖြေမှတွေ့လာတာပဲဒါလည်းအဲတော့တွေ့ကြီးကပိုအရေးကြီးတယ်ဆိုတာပါလေဒါနားလည်ရပါတယ်တွေ့ကြီးမှရင်အဖြေရက်မှန်လာပဲဒါပဲအဲဒါလေးကြီးကျောင်းကြီးကလူတွေဆိုင်လုပ်ပေးဖို့ပါပဲဘာမှမတွေ့ပါနဲ့တွေးရင်တဘာဝရှိမတွေ့ဘူးကျောင်းတဲ့တဘာဝရှိတဲ့တွေ့မှာမဟုတ် သုံးတာကြောင်းကျိုးဆက်ဆက်ပုံလည်းသိမှာမဟုတ်ဘူးကြောင်းကျိုးတဲ့ယုံနာတရားတို့ရဲ့ရှိရာဆုံးပေါ့လေပို့ပြီးတော့ပြောသွားပုံပေါ်လိုက်ကြောင်းနဲ့ရှင်းပေါ့သူတော်တိုင်းသူဖြစ်ပုံပေါ့လေဒီလိုဝိပဿနာဉာဏ်လည်းရှင်းမှာမဟုတ်ဘူးဝိပဿနာဉာဏ်ဖြစ်ဖို့ဆိုလို့ရှိရင်နောက်ဝိပဿနာဉာဏ်လည်းပဲသူ့ချိန်နဲ့သူပေါ့လေတမျိုးကြီးတမျိုးတက်လာမှာမဟုတ်ဘူးဘာမှသိမှာမဟုတ်အလကားအချိန်ဆုံးဆုံးတဲ့သဘောဖြစ်မှာပါတော့တိတိကျကျ ဆိုအလုပ်လုပ်ပြီဆိုလို့ရှိရင်အချိန်ကိုကျိုးရှိစွာနဲ့အသုံးတတ်ဖို့သိရကြည့်ပါလားဒီလဆိုင်ရာပဲရှိဖို့တောင်းလို့ဘုံအဆက်ရှိရဲ့ခြေစိုးတွေပေါ့ခြေစိုးတွေကိုမဆုတ်နိုင်ဘူးဆိုလို့ရှိရင်တော့ခြေမကင်းဘူးခြေမကင်းရင်မတန့်ရှင်းဘူး လက်ရှိဥစ္စာလေးရှိရိုက်ဆိုင်နဲ့စမ်းတမ်းနဲ့ကုလောင်နဲ့စိတ်ဆုပ်စရာဖြစ်တယ်လို့ပါ။ဒါကြည့်ရပါတယ်။မချောင်ဆိုင်လို့ဖြစ်နိုင်တဲ့အဖြစ်တွေကိုဒါကြည့်ရပါတယ်။အဲရှောင်းနိုင်လို့ရှိရင်ရှောင်းနိုင်တော့ကျိုးရတယ်ဆိုတော့ရှောင်းနိုင်ဆိုတာလည်းပဲဒါတွေကိုစိတ်ကြောက်ယုံမုန်းပြီးတော့ကိုယ်ကုန်ဒိဋ္ဌာကိုလဲတဲ့အနေနဲ့ရှောင်းနိုင်လို့ရှိတယ် သူများကိုသာနာထောက်ထားပြီးတော့ပေါ့လေကာဝယ်ဆောက်ထုတ်တယ်မျိုးရှိတယ်ဘယ်နည်းနဲ့ပဲဖြစ်တယ်အဲ့ဒီကျတော့ဆောင်လို့ရှိရင်သာကုန်းလို့ဝင်ပြီးအဖြစ်ကင်းနေတာပဲဆန့်ရှင်းနေတာပဲဆရာရည်ကြီးတယ်ခေါ်တယ်ကြီးတယ်လည်းခေါ်တယ်ရှိလို့ဆိုရတဲ့အပူလေးကိုလည်းရင်းနေခေါ်တယ်ဒီသက်စရာဖြစ်တယ် ဒီအကျဉ်းချုပ်ရှိရှိပေါ်လေဒါလေးတွေပြင်ရှောင်းရတယ်ဆိုတော့နားလေအကျိုးလေးနဲ့နားလေထားဟောလက်တွေ့ရှောင်းလိုက်လို့ရှိရင်ကိုယ်ကအဖြစ်ကင်းတတ်ရှိရည်ကျင်းလို့ရအေးချနှိမ့်တဲ့ကြဖြစ်တယ်ဆိုတာကျိုးရလို့လေရချက်ချင်းဖြစ်လာတာပဲဆိုတော့တိထားတဲ့တိုင်ကိုကကိုယ့်ဘဝကိုတွက်ချက်ပြီးတော့ယူလိုက်လို့ရှိရင်ရှောင်းလိုက်လို့ရှိရင် ဆရာအခြေခံကုသိုလ်ကိလေသာတွေပြည့်စုံပြီးတော့လူကြည်လာတာလည်းချက်ချင်းချွေးရတာလည်းဒါတရားတော်ရဲ့သောခတခေါ်တယ်ဒီလိုလို့ဒီကျိုးရတယ်ဆိုတာပေါ့လေဟာဒီလုံရတဲ့အကျိုးပေါ်ဒီခွင်ကြရသော်ပြဟောထားတာအဲဒီကိုယ်ထဲမှာ စိတ်ငြိမ်စေအောင်ပေါ့လေစုစည်းတဲ့အဲစုစည်းစုစည်းနေအောင်ပေါ့လေရှုခွင့်ရှုခွင့်ကြီးအများကြီးရှိတယ်ရှုခွင့်ချေကြီးပဲကာယလည်းရှိတယ်ဝေဒနာလည်းရှိတယ်စိတ်စိတ်လည်းရှိတယ်ထွေထွေယုံနာမှုရလည်းရှိတယ်ကာယဝေဒနာစိတ်ဓာတ်ဓမ္မတရားဖြင့်လည်းပဲအတိတ်အခန္ဓာအတိတ်အဖွင့်တာ ဖွာချွာဖြစ်ဖြစ်နေလို့လည်းတရားတွေရှုခွင့်ကြီးအနေနဲ့ပြတာအဲဒီရှုခွင့်ကြီးရဲ့အတိတ်ကပေါ်လာတဲ့ရှုခွင့်ကလေးတွေပေါ့လေအဲဒီရှုခွင့်ကလေးတွေမလို့ရအောင်ဟောဆက်ရတယ်ပေါ်ပေါ်ချင်းအတိတ်ကြီးစိတ်ကလေးရောက်အောင်ဟောဆက်ရတယ်တွန့်ပူရတယ်တဲ့အောင်ရှင်းကြည့်ရတယ် အဲ့တော့တွန်းအားနဲ့ခြင်းအားမြောက်ရဆိုလို့ရှိရင်အဲ့ဒီရှုခွက်အောင်လေးပေါ်မှာတတိလေးကကတ်သွားတာဆွဲသွားရဲသွားတီသွားတတ်သွားတာအဲ့ဒီမှာတီတတ်နေပြီဆိုလို့ရှိရင်စိတ်ဘယ်မှပြီးတော့ခဏိကသမာဓိဆိုတော့ဖြစ်နေတာပါအဲ့ဒီလိုကြည့်လို့နေတာဟာသဘာဝနာခေါ်တာပဲခုနအားစိတ်မှုလေး စိတ်သားကမှုလေးတွေဆွေးနွေးတဲ့တတိလေးတွေသူ့စိတ်ချတာလေးအိမ်ကနေချိန်စပြီးတော့ပထမစပြီးတော့ထော်ပြလိုက်တာဖြစ်စီတော့ခေါ်တယ်ဖြစ်စီတော့ဖြစ်လာတယ်စိတ်သားလေးတွေတစ်ခုပြီးတစ်ခုပွားအောင်လုပ်နေတာပါလားဖြစ်ပွားတယ်ခေါ်တယ်ဖြစ်ပွားစီတယ်ခေါ်တယ်ဖြစ်အောင်ပွားအောင်လုပ်ရတာဒါလေးတွေဟာငါက သိရပါလိမ့်ပြီးတော့ကြီးလာတယ်။မရနေတော့ထွားလာတယ်။သိရပြီးတော့ကြားလာတာပဲ။ဆက်တဲ့ဘာဝနာတွေခေါ်လာတယ်။อืมဒါဒီလိုတရားလုပ်ရမယ်ဆိုတော့လက်ဆောင်ရကြီးပြပါပဲ။အချင်းချုပ်ကြီးရောအကျယ်ကြီးရောပြပါတော့။အဲအချင်းချုပ်ကြီးတော့ရရစီရှုပ်ပဲပေါ်လာတာနဲ့ဒီအားဆိုင်တာ တဲ့အောင်လို့ချိန်ပေးတာပေါ့တော့တတိဓမ္မတွေဖြစ်လာတာဘယ်မှာစီမံပြေးပြီးတော့ကိုယ်ကိုနားနေတာဟောဒီခါကဒီလိုထွက်သွားလို့ရှိရင်သောပဲရတော့ထွက်ထွက်ခြင်းမပြီးဘူးပေါ့ဒီနောက်ပိုင်းကျတော့ထွက်ထွက်ခြင်းပြီးလာတာကိုယ်စိတ်အခြေအနေတွေပြီးလာတာနောက်အဲ့ဒါလေးလိုက်ဆောင်လိုက်လို့ရှိရင်လည်းကြောက်ကြတာပဲဒါတမနစ်မှာဆိုရင်အချိန်ပေါင်း60ဆိုတော့ 9မိနစ်ဆိုအချိန်ပေါင်း300တနည်းဆို3600တဲ့အဲ့ဒီလိုမျိုးတန်ရှင်းတဲ့စိတ်ကလေးအနောက်ရှက်တဲ့စိတ်ကလေးဒီလိုလုပ်ရမယ်ဆိုတာပေါ့လေရှင်းချုပ်သားတယ်နောက်စိတ်ထင်းတဲ့ကြီးတွေလည်းနားလေသေဒီချာဟောတော်တော်လည်းရှိတယ်လက်တွေ့လည်းပဲဒီမှာအထုတ်တဲ့သံဃာသနာဆိုတဲ့အတိုင်းပါလက်တွေ့အထုတ်လို့ဒီအာဃာလေးကြီးသုံးလာပြီဆိုရင် ခုနပြောခဲ့တဲ့အင်အားစုတွေကြီးသုံးရပြီဆိုလို့ရှိရင်ပြုခဏကိရိတာတွေဖြစ်ခွင့်ပုံရဘူးဖြစ်လာလဲဖြစ်ချင်းမှတ်လိုက်တယ်ပဲဖြစ်ချင်းအားလည်းပြီးတော့ပြုတ်ပြုတ်သွားတာရှင်းထုတ်ခြင်းကြီးမှာမတိရရှင်းမေးဒေသာကျလာအထုပ်တဲ့လေးနားလည်ပြီးတော့ပေါ့လေမှတ်မှတ်သားသားနဲ့တိတိကျကျထိအောင်ပြီးအောင်မှတ်လို့ရှိရင်အခု သက်ကင်းပဲကျိုးရတာကပဲဓမ္မတာလေးတွေအဲ့ဒါကစဉ်းစားလို့ရတာမဟုတ်ဘူးဒီနေ့မှာအခြေခံစာယူတော်ကိုလေအကျယ်လေးပဲနားလေလို့တည်တည်ကြည်ကြတိရှိပြီးတော့ကိုလေလက်တွေ့လုံးလို့ဘာလို့အဲ့ဒီလိုဖြစ်တာစဉ်းစားလို့ရတာမဟုတ်ဘူးအဲ့ဒါလေးနားလေရမယ်ဒါတမနစ်တမနစ်မှာပေါ့လေအဲ့ဒီလိုအဆိုင်နေလို့ရှိရင် ခုနဘာဝနာစိတ်ကလေးတွေပေါ့လေတမင်းဆိုအချိန်ပေါင်း60ဖြစ်လာတာတမင်းဟာသွားပြီဆိုလို့ရှိရင်တော့အချိန်ပေါင်း60ဆုံးရှုံးသွားတာပဲဆိုယောဂီဆိုလို့ရှိရင်အဲ့ဒီလိုဘာဝနာစိတ်ကလေးတွေရဲရဲကြည့်အောင်ကြိုးစားပါတယ်ဒါမှတကယ်ယောဂီဖြစ်တာကုလသဆိုကိုရင်ကပဲကာယကာယမစီဝိရတိလို့ဆိုထားပါတယ်

ကာယေဖောက်ကာယနဲ့ကာယဝစီဖောက်ကာယပါမရှိလိဆိုတော့ကာယေပိကာယနဲ့ကာယဝစီပိကာယကိုမှရှိလိဖောက်ရကုန်မှာဖောက်နေပေါ့ပိရကုန်မှာပိနေပေါ့ထိုင်ရကုန်မှာထိုင်ရပေါ့ထိရကုန်မှာထိရပေါ့ကိုယ်ကကိုယ်ရပေါ့ဆန့်ရကုန်မှာဆန့်ရပေါ့ဆွဲရကုန်မှာဆွဲရဆန့်ရကုန်မှာလှမ်းတယ်ဆဲရကုန်မှာဆဲတယ် ရတဲ့ဘုံရတယ်ဝတိတိုင်းပေါ့ဒီလိုအတိတ်ပေါ်လာတဲ့ကာယဘောမှာဘာယာနိဝစီတဲ့သူ့ပေါ်တဲ့အတိုင်းပမာတ္တရှိတဲ့အလေးလုပ်ပါတဲ့ဒီအလေးတွေရလာလို့ရှိရင်အဲဒီအလေးမရှိလို့ဖြစ်ခွင့်ရှိတဲ့အဘိဓါနဲ့တောမနသတ္တနိလောဘနဲ့ဒေါသတွေလည်း ဖြစ်ခွင့်မရတော့ပါဘူးတဲ့။ဒါဒီအလိုလိုပြည့်ပြီးသားဖြစ်သွားပါလေ။အကျိုးလေးပြထားပါလေ။ိုလာတဲ့ကာယရှုွက်ပေါ်မှာပေါ့လေဝိပဿနာစဉ်းစားလေးသုံးတာဒီအခါမှာတတ်တာရှုတဲ့အလေးအပြည့်အစုံရှိရမယ်ဆိုတော့ ကိုကိုကြီးလည်းရင်မရှိနိုင်ဘူးဆိုလို့ရှိရင်တော့စိတ်ကမှုတွေဒါကပါဘယ်လိုပါကြောင့်ဆိုတာလုပ်နေလို့ရှိရင်တော့စိတ်ဖြစ်ပေါ်လာတဲ့ကြော်သွားပြီးမပြီးတော့ကျေတာကိုလွတ်သွားပြီလွတ်သွားပြီဆိုလို့ရှိရင်အဲဒါကာယနဲ့ကာယမှမကြည့်တော့ဘူး စိတ်လွတ်သွားပြီဆိုတဲ့ကောကဒါအမြင့်ကြီးဖြစ်သွားပြီအဲဒီအမြင့်ကြီးကိုလည်းမယုံတဲ့သဘောမယုံတဲ့သဘောဖြစ်သွားပြီစိတ်နဲ့လည်းပဲဆက်လွတ်သွားပြီအနည်းဆုံးအမှန်မကြည့်ဘူးအလွဲကြည့်ဘူးဒီလိုစိတ်ကလေးလွတ်သွားတာကိုမဖြစ်မယုံဘူးမယုံဘူးပြတ်မြတ်ဘူးဆိုတာအနည်းဆုံးအဒီကိတိတာတွေဖြစ်သွားတာပါ ကာယကိုယ်ပေါ်ချင်းကာယလိုအမိလေးတက်ပြီးတော့သမထတအလေးလုံးနေလို့ရှိရင်သမထတရှုတဲ့အလေးလုံးနေလို့ရှိကြည့်တဲ့အလေးလေးလုံးလို့ရှိရင်ခုနဒီပေါ်မှာစိတ်ကလေးစိုက်ချပြီးတော့သဘောမှန်လေးကြီးကြည့်ရတာပဲဆက်ကြည့်လို့ရှိရင်မကြည့်ပြောက်ပဲခုန စိတ်တွေလွတ်ပြီးတော့ဘောလေအကုသိုလ်ဖြစ်သွားတာကိုလည်းပဲအဲမရှိတဲ့မယုံတဲ့ပေါ်လည်းမရှိတော့ပြည့်လွတ်လာလည်းမရှိတော့အနည်းဆုံးအဲ့ဒီကိလေသာခြင်းမျိုးကတော့အဖြစ်သက်သာသွားတာလည်းလောလောဆယ်ဒီစတာကတော့လောဘလည်းမရှိဘူးပိုင်လည်းသာရှိပြီးတဲ့အာရုံမှာလူချင်းမှုလောဘလည်းမရှိဘူးဒီတော့စိတ်ပဲစိတ်ကိုမုန်းရတဲ့ဒေါသလည်းအဲ့ဒါတွေပါတခါလည်းညှိသွားတာတစ်ချက်တစ်ချက်အဲ့လိုအမျက်ထွက်လာတာပဲ ဒါကပေါ်ပေါ်ချင်းလက်ကင်းမှတ်လို့ဖြစ်ချင်းခရတဲ့ပွက်လို့ဒီအဖြေထွက်လာတာပါတော့ဒီလိုမဟုတ်လို့စဉ်းစားကြည့်လို့ရှိရင်အဲ့ဒီအဖြေမျိုးရတာပါဒီလိုပုဂ္ဂိုလ်မျိုးကလည်းရပေါ်တဲ့အာယုပေါ်တဲ့အတိုင်းသမ္မာချက်တာရှိတဲ့အလေးရှိပြီးတော့ ခုနအရေးကြီးတွေကိုတွေ့နိုင်တယ်အရေးကြီးတွေကိုဖြစ်ခွင့်မရအောင်တားနိုင်တယ်ဆိုတော့ဘိက္ခုလို့ဆိုထားပါတယ်ဘိက္ခုဆိုတာသူ့မှာငုံနေတဲ့အတိတ်တွေကတော့ကျုပ်တဲ့နန္ဒတိဆက်ဆက်ပြီးတော့ဖြစ်နေရတာမနာဒီကြားထဲမှာလည်းပဲမတန်ရှင်းတာတွေဖြစ်တာများတာပဲ လောဘဒေါသမောဟဥရှိရဲ့ရုပ်တရားနဲ့ရုပ်တရားနဲ့တရားတွေနဲ့တရားတွေမှာအဲ့ဒီမကင်းတော့သူရဲ့ပတ်သက်တဲ့ရုပ်တရားတွေလည်းမတန့်ရှင်းဘူးပေါ့မတန့်ရှင်းတာတွေလည်းအချိန်ကုန်နေတာတဘွားပြီးတဘွားလည်းပဲမတက်တာဘူးဒီမှာပွားကြည့်ရတယ်ဆိုရင်ကိုယ်ကဖြူခြင်းနဲ့အိုးတယ်ကိုယ်ကမာခြင်းနဲ့နားတယ်ကိုယ်ကနေခြင်းနဲ့ပြေးတယ် အဲ့လိုအခြေစိုးလေးစိုးလေးဖြစ်ရတာဟာခုနကိလေသာတွေမကင်းလို့ဆိုတော့ဒီမှာသွားပြီးတော့ကောက်ချက်ချလို့ရပါတယ်ကိလေသာမကင်းတဲ့ပုဂ္ဂိုလ်ကြီးကဒါတွေနဲ့ချုပ်မှာပါအဲ့လိုကြောက်ဖွယ်ရတယ်ထက်ခါတလဲလဲဖြစ်တာကိုမကောင်းတာတွေကြီးပဲထက်ခါတက်ကဖြစ်နေတာကိုကြောက်တဲ့ပုဂ္ဂိုလ်ကြောက်တဲ့သဘောတဲ့ ။ဒါကြီးကြောက်ကြစီပဲလို့ကြည့်ရင်လည်းပုဂ္ဂိုလ်ရှုတဲ့ပုဂ္ဂိုလ်ကိုပါဠိလိုဘိက္ခုလို့ခေါ်ရတယ်။ဆိုရှုံးနေသူပြုံးလာသေးပြီးတော့ဘာမှမလုပ်လို့ရှိရင်လည်းတိတ်ပဲဘာမှမရှိဘူး။ဒီတော့ဒီတရားကိုရှင်းရကလုံရောက်ဖို့ဆိုတာကတော့ တရားဝစီဖြစ်ခြင်းရဲ့ကိလေသာတွေကိုရှင်းနိုင်မှဖြစ်စည်းနိုင်မှဒါမှဆန္ဒရနိုင်တာပဲ။ဒီဘိက္ခုဆိုတဲ့အတိတ်ကစီရကြီးအကြောင်းဖြစ်တဲ့ကိလေသာတွေကိုဖြစ်စည်းဖို့လို့အတိတ်ရပါတယ်။ကျူတရားထုတ်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီစီရင်ပါပါတယ်။ ကိုယ်ကဒီဖြစ်ရပါကိုချောက်ပြီးတော့ပေါ့လေကိုယ်ကဒီဖြစ်ရအကြောင်းကိစ္စတွေပေါ့ဒီလိုသမားဒီပညာရှင်တရားနဲ့အခုဖြစ်ဖြစ်နေတာကာယကာနုဝစီဝေရတိသာဒါဖြစ်ဖြစ်နေတာပဲထန်ထားတဲ့အညီနဲ့စိုက်တယ်တော့ဒါကြကြလလအနုဝစနာဖြစ်ဖို့ဆိုတာအလေကောင်းကြီးစက်ကစက်ကရဖို့ဆိုတာကတော့ ဒိက္ခုစစ်မှာဘဝကြီးဖြစ်ရတာဆင်းရဲကြီးပဲလို့မြင်ပြီးတော့ဒီဘဝဖြစ်စေတဲ့ကိလေသာတွေကိုဖြစ်စီနိုင်တဲ့အကျင့်ပေါ်လည်းဘုလိုရှင်မျိုးပေါ်ညံ့ညံ့လုံးလုံးနဲ့ရှိပြီးရှိပြီးဆိုလို့ရှိရင်ညံ့ညံ့လုံးရှင်းလာတယ်အဲဒီသဘောမျိုးမရှိလို့ရှိရင်ဘိက္ခုမရှိလို့ရှိရင်ညံ့လုံးမရှိဘူးခပ်ပေါ်ပေါ်ပဲလောက်တာပဲဒါအဲ့ဒါနဲ့သိကြည့်ဖို့ပါ ဒီပဒံရှင်လေးမှလည်းရောချုပ်ဥက္ကဟရှိလို့ရှိရင်ဆရာနဲ့ဆွေးနွေးတဲ့ပြိပု္ပ္ပာအဲလိုအခြေခံလုံလောက်ထားတဲ့ယောဂီဟာဒီဘုံပဲကြီးရှိမှရတယ်ဆိုတာပေါ့လေရှင်လေးမှလည်းဘောပေါ့လေလေ့လာမှတ်သားပြီးတော့အခုလိုကြည့်ကြည့်ပြီး ပမတ္တတဘောလေးရှုတဲ့အလေးရှိရင်ရှုတဲ့အလေးရှိသူမှလည်းရဟာယဟန်မှာမဟုတ်ဘူးဘိက္ခုမှာမဟုတ်ဘူးဒီလမ်းကြောင်းကိုဖြောက်ရောက်သွားနေတဲ့ပုဂ္ဂိုလ်ဟာလည်းပဲလူသားပဲဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဒီပုဂ္ဂိုလ်မဆိုဘိက္ခုရှင်နဲ့မှာပါပါတယ်ဘိက္ခုရှင်ဝင်လာကြည့်ပါပဲဘာဖြစ်လဲဆိုတော့ သံဃာဆရာပေးကိုလည်းပဲရှိပြီးကိလေသာတွေကိုလည်းလက်ကျွနေပေါ်လို့ဒီမှာအဲဖြစ်ရှိလို့တဲ့သဘောရှိပြီးတော့တရားတွေအထုတ်ပြီးလို့ဖြစ်ရှိနေပြီဆိုလို့ရှိရင်ဒိက္ခုရှင်ဝင်လာကြီးပေါ့အတွင်သာဆောင်ထားပြီးတော့ဒီလိုအကျင့်မျိုးမဟုတ်လို့ရှိရင်တော့မရှိရင်လည်းပိုင်လေးဒိက္ခုပဲတရားတင်ဆောင်ထားပြီမယ်လို့ဒီလိုလုပ်လို့ရှိရင် သုတ်တန်ဒီအရာတကယ်လက်တွေ့ဒိက္ခုပဲဓမ္မအဝဝမထားဘူးမလို့ဒိက္ခုလို့လုပ်နေတာဒိက္ခုဖြစ်တာပဲဓမ္မအဲ့ဒါလက်ဖက်ကဆမ်းကကာယ ानु ပသနာရဲ့အထေကိုရီးယားဘာတွေလဲဆိုတော့ပမာတ္တရှိတာဟာစိတ်ပိုင်းဆိုင်ရာအာရီယာဘာတွေလဲဆိုတာပေါ့လေဆက်လက်ပြီးတော့သာဓုနဲ့လက်ပြီးပေါင်းဆက်ပြီးတော့ရှင်းပြပါဦးမယ်ဒီကတော့ တဏှာကြီးတော့ကျော်သွားတာမဟုတ်လို့ဒါပဲရကြအောင်ဆို